တရားနာကြမယ်နော်ဓမ္မစကြာတုတ်ကိုပြောနေပါတယ်ဘုရားကစိတ်တန်ကြလွတ်ထားတာတို့အပြောအောင်နေတာတို့အဲ့ဒီလိုမျိုးကျင့်နေအဲ့ဒါမျိုးနေတာမျိုးကိုကာမဒုက္ခနိက လူယောဂလို့ဒီလိုပြောပါတယ်ကိုပင်မအောင်အပူရဲနေတယ်အေးရဲနေတယ်ဒီလိုကိုပင်မခံပြီးကျင့်တာမျိုးကိုအတ္တကိလမထာနုယောဂလို့ဒီလိုသုံးထားပါအဲ့ဒီအစွန်းနှစ်ပါးကိုဖယ်ပြီးတော့အလယ်လန်းစဉ်မေဇိမပရိပဒအလယ်လန်းစဉ်အလယ်နေတဲ့ဟာမျိုးဆိုလိုတာမဟုတ်ဘူးခုနအပြောအောင်နဲ့နေတာမျိုးစိတ်တိုင်းကြလွတ်ထားမျိုးလည်းမနေနဲ့ ခန္ဓာကိုယ်ကြီးပင်မအောင်နှိပ်စက်ညှင်းဆဲပြီးတော့လည်းမကျင့်နဲ့အဲ့ဒီလမ်းစဉ်နှစ်ပါးမှလွတ်တဲ့အကျင့်မျိုးမေခင်၈ပါးနဲ့အညီကျင့်တာမျိုးကို မစ္စည်းမပြိပလာပေါ့မြတ်စွာဘုရားသူကိုယ်တိုင်ဝန်ခံတာငါဟာစိတ်တိုင်းရလွတ်ထားတဲ့အကျင့်မျိုးအပြောအယုံနဲ့လိုက်တဲ့အကျင့်မျိုးငါဖယ်ထားခဲ့တယ်ဒီဟာလည်းအစွန်းတစ်ခုသူကဒုက္ခစရိယာ6နှစ်ပါလို့ကျင့်ပြခဲ့ ဒါပေးမမခက်ခက်ခက်ကျင့်တဲ့ကျင့်မျိုးအဲ့ဒီလမ်းစဉ်လည်းမလိုက်နဲ့အဲ့ဒီလမ်းစဉ်နှစ်ပါးကိုဖယ်ပြီးတော့အဲ့ဒီအစွန်းတစ်ဖက်ကိုဖယ်ပြီးတော့မဂ္ဂင်၈ပါးလမ်းစဉ်နဲ့ညီအာနာပါနာကိုကျင့်ကြအထုတ်တဲ့အတွက်မဟာဖရာဖြစ်ခဲ့တယ်ဒါဝန်ခံတော်ပေါ့ဗျာမေဇိမပရိပဒတထကတေနာဘိတံဗုဒ္ဓဒါဖရာဖရာဖြစ်ကြောင်းဝန်ခံလိုက်တာပဲအဲဒီ မေဇိမပရိပိဒါမဂ္ဂင်၈ပါးလမ်းစဉ်နဲ့အညီကျင့်တဲ့အတွက်ရနိုင်တဲ့အကျိုးတွေဒီကပိသကုကရဏီညာနာကရဏီဥပသမာယပညာယသံဘောဓယနိဗ္ဗာန်ယဒီအကျိုးခုနှစ်မျိုးရတယ်ဒါပြောတယ်ပေါ့ပြီးတော့မှမဂ္ဂင်၈ပါးလမ်းစဉ်တနည်းမေဇိမလမ်းစဉ်ပေါ့အဲ့ဒါပါလေအရိယောထိန်ကောမေကောအရိယာဆိုဖြူရှင်ဖြူစင်တာတန့်ရှင်းတာ အရိယာဖြစ်တဲ့ပုဂ္ဂိုလ်ရဲ့အကျင့်လမ်းစဉ်အထင်ကောမကောမဂ္ဂင်၈ပါးဒါပေမဲ့မဂ္ဂင်၈ပါးဘုန်းကြီးတို့ပြောခဲ့ပါတယ်မနေ့ကတမ္မာဒိဋ္ဌိမဂ္ဂင်နာတမ္မာသင်္ကပ္ပမဂ္ဂင်ဒါပညာမဂ္ဂင်တမ္မာဝါစာတမ္မာကမ္မန္တတမ္မာဇီဝဓာတိလမဂ္ဂင်ပြီးတော့တမ္မာဝါယမတမ္မာတတိတမ္မာတမာရီဒါကပညာမဂ္ဂင်အဲတမာရီမဂ္ဂင်ပေါ့ဒါပြောခဲ့ အဲ့ဒီမှာဘုန်းကြီးတို့ဒေသနာဟောစဉ်ကတော့ပညာမဲ့ကြရင်ဟောတာလေသီလမဲ့ကြအလယ်မှာတမာရီမဲ့ကြအဆုံးမှာတကယ်ကျင့်တဲ့ခါကျတော့နော်သီလမဲ့ကြပထမဆုံးကျင့်ရတယ်ဒုတိယတမာရီမဲ့ကြတတိယပညာမဲ့ကြနော်မှတ်ထားဖို့ကဒေသနာစဉ်ကဒေသနာစဉ်ဟောစဉ်ကတစ်မျိုးတကယ်ကျင့်စဉ်ကတစ်မျိုးဒီလိုမှတ်ထားမယ်ဒီမှာမေးစရာရှိတော့ဝိမဏိကလည်းပြောခဲ့ပါလေဘာဖြစ်လို့ ညာမဲ့ခင်ကိုဘုရားအရင်ဆုံးဟောထားလဲဆိုဘာလုပ်ငန်းပဲလုပ်လို့ပရမဆိုကျွမ်းညောင်လေ့လာတယ်ခုလည်းဒီတိုင်းပဲဘယ်တရားပဲကျင့်ကျင့်ကျင့်နည်းကိုသိအောင်လေ့လာမယ်တုတ္တမယညာနဲ့လေ့လာတယ်ညာက၃မျိုးဘုန်းကြီးမနေ့ကပြောခဲ့ပါတယ်တုတ္တမယညာစိတ်တမယညာဘာဝနာမယညာတုဒ္ဓမယညာဆိုအာနာပါနကျင့်ဘယ်လိုကျင့်ရမလဲလေ့လာမယ်သင်ယူရမယ်နာယူရမယ် ဘုရားကုံတော်ပွားရင်ဘယ်လိုပွားမလဲမေတ္တာပွားရင်ဘယ်လိုပွားမလဲဒါတွေလေ့ရဒါသူပြမြညာပိုင်းပဲဘယ်လို့ပဲလို့လို့ပထမဆုံးလေးလာပြီးမှ လုံမအောင်မြင်ပါတယ်မလေးလာပဲနဲ့ရမ်းလို့ရင်တော့ထီအောင်မရှိဘူးအောင်မြင်မှုမရှိဘူးဒါကြောင့်ပညာကိုဒီမှာ အစဆုံးထားဟောတယ်ပညာပြီးတော့ဘာဖြစ်လို့သီလကိုဆက်ဟောလဲဆိုမနေ့ကဘုန်းကြီးပြောခဲ့တယ်အသိဉာဏ်နဲ့ဆင်ញင်ပြီးတော့သီလထိန်းလို့လွယ် သိဉာဏ်နဲ့ဆင်ញင်ပြီးထိန်သီလလုံတာပဲဒီလိုပညာနဲ့သီလလည်းဆက်ဆက်နေတယ်။အနည်းအဟိုဒီမှာသမီးငယ်လေးလည်းပါတော့ထပ်ပြောပါမယ်။ကိုယ်လိန်ပြောတာမကြိုက်ရင်လိန်ပြောတဲ့လုံကငါဘယ်တော့မှမလုပ်တော့ဘူး။အဲဒီလိုနေလိုက်တော့အဲ့ဒါဟာသီလမဲ့ခင်ပြည့်စုံသွားတော့ဘုဒ္ဓဝါဒတိခါကိုပြည့်စုံသွားတာ ကိုပစ္စည်းခိုးခိုင်းမကြိုက်ဘူးလေမကြိုက်တော့ဟိုဒီခိုးတဲ့လုံကငါဘယ်တော့မှငါမကြိုက်တဲ့လုံကတက်တလုံးဘယ်တော့မှမလုပ်ဘူးညံနဲ့ဆင်ញင်ပြီးထိုင်တာဒါကြောင့်မို့ညံနဲ့ဆင်ញင်ပြီးတော့သီလထိုင်လုံနေလုံတဲ့အတွက်ပညာမဲ့ခင်ပြီးတော့သီလမဲ့ခင်လာတယ်သီလမဲ့ခင်ရှိမှတမာရီကတီအောင်လုပ်လို့ရတယ်တမာဝိုင်းတမာဝိုင်းမှာတမာတတိတမာတမာရီဒီတော့ဒီမှာမဲ့ခင်၈ပါးကိုတစ်မျိုးခွဲပြမယ် သမဝါစာသမကမ္မန္တသမဇီဝဓာတိလမဲ့ကေတိလမဲ့ကေကတရားထုတ်နေတဲ့ခိုက်တာမှာကြတော့မဲ့ကေ၈ပါးလုံးပါဝင်ဖို့ဆိုရင် အရိယာမအမြဲတမ်းပါတယ်။ဘုန်းကြီးတို့အရိယာမဟုတ်တဲ့ပုဂ္ဂိုလ်တွေကတိလဆောက်တည်ထားရင်တိလမဲ့ကေဖြစ်တယ်။တိလဆောက်တည်မှုမရှိရင်တိလမဲ့ကေမဖြစ်ဘူး။အရိယာမဟုတ်တဲ့ပုဂ္ဂိုလ်များကြတိလမဲ့ကေကို စောစီးရတယ်ကြိုတင်ပြီးဆောက်တည်ရတယ်။ဒါကြောင့်ဘုန်းကြီးတို့ဆောက်ပြီးကျမ်းဂန်များမှာ တမဝါစာတမကမန္တာတမဇီဝဝပုပ္ပဘာကမက်ခင်လို့ပုပ္ပဘာကဆိုတော့တရားမထိုင်မီစောစောစီရည်ကြိုပြီးတော့ဆောက်တည်တာဒီနေ့ခုနယောဂီတို့လေဘုန်းကြီးပထမဆုံးသီလပေးတဲ့တရားပဲနော်အဲထုတ်နေတဲ့ကဒီသီလမင်းကဆောက်တည်ထားတဲ့အတွက်သီလမက်ခင်မှာဖြစ်တယ်တကယ်လို့စောက်တီမထားဘူးဆိုဒါသီလမဲ့ကဲမဖြစ်ဘူးပေါ့ဗျာအဲဒီလိုလေးမှတ်တာနော်ဓမ္မစကြာသုတ် ဓမ္မစကြာပါဠိလေးအိမ်မှာရှင်ယူထနော်အဲ့ဒါလေးနဲ့ကြည်ပြီးပြောမယ်အဲ့ဒါဆိုပုံနာလေကိုလည်းရိုးရတာအဓိပ္ပာယ်ရှိတော့ဘင်းတို့တွေဆိုတော့ဘုန်းကြီးတို့တွေဗမာလူမျိုးတွေအများစုနော်ဗုဒ္ဓဘာသာအများစုဒီဓမ္မစကြာတို့ပဋ္ဌာန်းတို့ရကြတာများတယ်ရပါမယ်လို့ဘာအဓိပ္ပာယ်ပြောနေမှမသိဘူးအဲ့ဒါကြောင့်ဘုန်းကြီးတို့ကဒါကိုသိစေချင်လို့ပြောတာနော်ဓမ္မစကြာဆောက်ကပေါ်ပါတယ်နော်ကိုနိဗ္ဗာန်ညာအများစုရှိပါလိမ့်မယ် ဒါလေးမှတ်ထားမယ်နော်ဉာဏ်နဲ့ပညာမဲ့ခင်နှစ်ပါးနဲ့တမာရီမဲ့ခင်၃ပါးဟောဒါကိုကာရကမဲ့ခင်အလုံးမဲ့ခင်လို့ခေါ်တယ်ဝိပဿနာဓာတ်ရိုက်သွားတဲ့ပုဂ္ဂိုလ်များကြတော့ဒီမဲ့ခင်၅ပါးနဲ့လောက်တယ်ဒါကြောင့်အလုံးမဲ့ခင်ကာရကမဲ့ခင်လို့လည်းသုံးတယ်ကာယေချာကာယာကောက်ကာယေကကာရကမဲ့ခင်အလုံးမဲ့ခင်၅ပါးလို့သုံးတယ်တကယ်တကယ်ကြလက်တွေ့ပိုင်းအနေနဲ့ပြောရရင်တော့ တမာရီမဂ်ကေ၃ပါးနဲ့အလုပ်လုပ်ပါတယ်တမာရီရမှာပညာမဂ်ကေဟာဖြစ်တယ်တမာရီမရတဲ့ရွေးဘုန်းကြီးတို့ဘာသိညာမှာမဖြစ်ပါဘူးဒါကြောင့်ပထမဆုံးတကယ်အလုပ်လုပ်တဲ့ပိုင်းမှာကြည့်ရင်တော့တမာဝါယမတမာတမာရီတမာတမာရီဒီ၃ပါးနဲ့လုပ်လုပ်တယ်ခုယောဂီတို့ဘုန်းကြီးတို့အာနာပါနဝေအာထောအာထောဓာကမ္မတမေအာထောတို့ဈဉ္ဉံ မှတ်တာပဲဖြစ်ဖြစ်ဘာပဲမှတ်မှာပေါ့လေကမ္မနာတကူမှတ်ကြပြီဆိုပထမဆုံးမှတ်စိတ်နဲ့အောင်နဲ့ကောက်အောင်လုပ်ရတယ်နော်မှတ်နေတဲ့အာယုံလေးကိုတတိကောက်အောင်ကြိုးစားရတယ်အဲ့ဒီကြိုးစားပြီးလုပ်ဒါဟာတမတတိမှတ်ခဲ့မယ်အဲကြောင့်လေဒီဆရာတော်ဘုရားကြီးဆိုတိတိကျကျပြောတယ်လေတတိမြေရပထမလေဝင်လေထွက်လေပေါ်မှာတတိမြဲနေအောင်ကတ်နေအောင်လုပ်အတူတူပဲဒါမှတ်စိတ်နဲ့အောင်နဲ့ကောက်အောင်လုပ် တရားမှတ်ပြီဆိုရင်နှစ်ခုပဲရှိရတယ်အာယုမှတ်ရှာအာယုအာယုဆိုတာကဝင်လေထွက်လေဒါလည်းအာယုခေါ်တယ်ဖောင်းပိန်မှတ်တယ်ဆိုဒါဝါယောဒကလည်းအာယုပဲတချို့じゃဒီအတန်မှတ်တယ်ဒီကအတန်ကအာယုပဲတတ္တာယုခေါ်တာပေါ့နော်စားစရာစားနေစားစရာစားသိနေတဲ့အာယုလေးပါမှာဘုန်းကြီးကြည်နေမြင်သိနေတဲ့အာယုလေးပေါ့မြင်ယူပါယုံပေါ့လေဒီကအာယုံပေါ့ကြည်နေတဲ့မျိုးဒါခေါ်တယ်ဒါအာယုံပဲ နော်ဒီခါလေးလေးယောဂီတို့အာယုံနဲ့အသိစိတ်မှာအဲ့ဒါကိုသိနေတာပေါ့တတိနဲ့သိတာရှိတယ်စိတ်နဲ့သိတာရှိတယ်ပေါ့အဲ့ဒီမှတ်စိတ်နဲ့တရားမှတ်ပြီဆိုဒီအာယုံရမှတ်စိတ်ရနှစ်ခုရှိတယ်ဒါလေးကိုကတ်တောင်းလုပ်တာအဲ့ဒါတမတတိပဲနော်ဒီပေါ်မှာကတ်တောင်းလုပ်တာပြတတိကတ်တောင်းလို့တတိမေယပထမကတ်တောင်းဘာလို့ရမလဲကြောက်ကြဆိုင်ပြရတယ်အမေငါမရရအောင် လုပ်မယ် ခန္ဓာဘဝလည်းတင်းရတယ်ကာယကဝိရိယလည်းလိုတယ်ဟောကတော့ဘုန်းကြီးခဏတာပြောတယ်တချို့ကြတော့လေဘုန်းကြီးတို့လည်းငိုက်တာပဲပင်မလာလေခေါင်းကြီးကဒီလိုငိုက်ဆိုင်ကြာနောက်တော့အိပ်ပျော်သွားတာအဲ့ဒါကြောင့်မို့နည်းနည်းခေါင်းငိုက်ဆိုင်ကြာရင်ခေါင်းလေးမှတ်ပြီးမှတ်ပြီးဆိုဘုန်းကြီးဒါကြောင့်ဒီကနေ့ကြည်ပြီးတော့ပြင်ပြီးကိုယ့်အကိုကြတော့လေတခါတလေကြတတိလွတ်ပြီးတော့ကိုယ့်အကိုတော့မှတ်တဲ့ထင်တော့တကယ်တော့ညာခေါင်းငိုက်ကြပြီးအိတ်ချင်တဲ့စိတ်ပေါ့ဒါမျိုးတွေလည်းဖြစ်တယ်ဒါအကုန်လုံးအတူတူပဲနော် ဘုန်းကြီးတို့ရှိစရာဖြစ်ပြောအောင်မယ်ဟိုမာစီကြီးမှသွားထုတ်တော့ဘုန်းကြီးနဲ့တငယ်ချင်းတစ်ပါးကူ30မှာရှိပါတယ်အဲသူကအရင်အထုတ်တယ်ဘုန်းကြီးတို့တလားလောက်နေအထုံမှာဆရာတော်ဥဒမပြရတော့နောက်ကတငယ်ချင်းတစ်ပါးရောက်လာတယ်အကုန်တလားမာစီတို့ကျတော့နေ့လယ်နားချိန်မပေးဘူးဗျစွန်းစားပြီး12နာရီပြန်ထိုင်ခိုင်းတယ်နားချိန်မပေးတော့ဘာဖြစ်12နာရီထပ်မှတ်ပြီးဆိုဘုန်းကြီးတို့ငငယ်တော့ကတော့အ ခုလိုမဟုတ်ဘူးရအစားတော့ကစားနိုင်တယ်များများစားတာများတယ်စန္ဒလိုက်တွေကြရှားပါတယ်ဗျရိတ်သားတွေကြပေါ်များတယ်ပေါ်များတော့ဘာဖြစ်လဲဆိုရိတ်သားတွေစားတော့ကောင်းတာကောင်းတော့များများကြည့်တော့များများစားတော့ဗျရှားရှားစားတော့ဘာဖြစ်လဲဆိုစွန်းစားပြီးငိုက်တော့တာမငိုက်တဲ့ပုံကမရှိဘူးကြည်လိုက်အကုန်လုံးအိမ်ငိုက်လာဗျအဲ့တကယ်ကျွန်တော်ကဘာပြောတယ်မှလဲဟေးကိုသီတာတွေတရားထိုင်တွေကအာရုံဆုံးစားပြီးတော့နေဆုံးစားပြီးစောစောသားမထိုင်နေနဲ့ နောက်ကြမှထိုင်ရတယ်နောက်ကြမှထိုင်တယ်ကရှေ့ဆုံးတန်းကထိုင်တယ်နောက်ဆုံးတန်းထိုင်တယ်ဟာဘာဖြစ်လို့လဲကောဟာသူများကြိုက်တာတွေကြီးတော်တော်ကြီးရတယ်ကောသူဘာများကြံကြပြီဟုတ်တယ်နောက်ကတော့သွားကြည့်လို့မျိုးစုံငိုက်နေကြတာဒီမှာလည်းတွေ့ပါတယ်ဘုန်းကြီးတို့ဒါကသဘာဝပဲเนาะဒါကိုစိတ်ပြည့်စရာမရှိဘူးဒါကြောင့်ဘုန်းကြီးတို့ဒီအကူအညီပေးတဲ့အနေနဲ့ကြည်နေတာဇူးနဲ့ကြည်တာဒါပါပဲ နော်ဒီငိုက်နေဘုန်းကြီးတို့သတိပေးတယ်အဲ့ဒီတော့ကတော့ဘယ်သူမှသတိပေးမဲ့လူမရှိဘူး7နှစ်နာရီတနာရီတိုင်းတနာရီလုံးငိုက်တာပြီးတော့မှဟိုလည်းချက်ပြအချက်ပေးမှပဲထားလာလိုက်ချင်ဒါကလူတိုင်းဖြစ်တာပေါ့ဗျာနော်အဲ့ဒီလိုမျိုးဖြစ်လာရင်ငိုက်လာရင်ဟိုဝီရိယအားနေတာပဲဌိနာမိတာဝင်နေဆိုဝီရိယနဲ့ဌိနာမိတာဆန့်ကျင်ပဲနော်ဝီရိယဆိုတာနှစ်မျိုးကာယိကဝီရိယစေတသိကဝီရိယရှိတယ် ကိုယ်စိတ်ကငိုက်လာပြီအိတ်ချင်တဲ့စိတ်ပေါ်လာပြီဆိုရင်ခန္ဓာကလည်းဒီလိုမတ်မတ်ထားတယ်ကောင်းလည်းမတ်မတ်ထားဒါကာယကဝိရိယခေါ်တယ်စေတသိကဝိရိယဆိုသူများတွေတောင်ရအောင်လုပ်သေးတာမှတ်တာနော်အိတ်ချင်တဲ့လူနဲ့ပေါင်းခရီးသွားတဲ့ကတတိထားကြည့်လိုက်အိတ်ချင်တဲ့လူသွားခြင်းကိုယ်ပါအိတ်ချင်လာတာတက်တက်ကြွရှိတဲ့လူသွားပေါင်းကိုယ်ပါစိတ်ကတက်တက်ကြွကြဖြစ်တာတရားထုတ်တဲ့ခါကတတိထားတယ်အိမ်ငိုက်တဲ့လူသွားမပေါင်းနဲ့ကိုယ်ပါအိမ်ငိုက်ချင်လာ ဟာတက်တက်ကြွကြွသူကသူ့ကြည်လိုက်ကိုကအတက်သူဟာသူတောင်လုံးလို့ရတယ်ငါလည်းရအောင်လုပ်မယ်ဒါကိုစေတသိကဝိရိယခေါ်တယ်ဒါလေးလည်းရှိဖို့လိုတယ်နော်ဝိရိယနှမျိုးမှတ်ထားမယ်ကာယိကဝိရိယစေတသိကဝိရိယဒါမျိုးမှတ်ထားဝိရိယနှမျိုးလုံးလိုတယ်ဝိရိယတိုးရင်လည်းပဲအိတ်ချင်းတဲ့ထိနာမိတာစိတ်ကနိုင်ပါတယ်ဒီလိုလည်းမှန်တာ နောက်တစ်ခုကအိတ်ချင်ခံပြီးတဲ့စိတ်ပေါ်လာရင်ဘုန်းကြီးကနကနသတိပေးလို့ဘုရားကုံတော်မှာဘုရားကုံတော်ပိုင်းနဲ့ကိုပင်မန်းလိုက်စိတ်ပင်မန်းလိုက်ထုံးစံနဲ့ဘုန်းကြီးလည်းအိတ်ငိုက်တယ်ဘုန်းကြီးညာပိုင်းတွေပါဆိုများသောအားဖြင့်အိတ်ငိုက်လာပြီဆိုခုဓမ္မကြီးတို့သင်္ဍန်းနေပြီးတယ်ကိုယ့်အကိုထိုင်မှတ်တကအိတ်ချင်လာပြီဆိုမရတော့ဒီခါလဲအထုံနေကြအနာဘာနာတို့ဓကမနာမှမရအောင်မနိုင်အဲ့ဒီခါကျဘုန်းကြီးဘုရားကုံတော်ပဲပွားတယ် မေတ္တာပွားတယ်ဒါမျိုးလုပ်ရတယ်အဓိကတော့တရားတစ်ခုခုလုပ်နေမှာတရားတစ်ခုခုလုပ်လို့မဆိတ်အောင်နဲ့ကာသာဘာကိလေသာမှမဝင်ဘူးတရားထုတ်တယ်ဆိုတော့ကိလေသာတွေစင်ကြယ်ဖို့စိတ်ဓာတ်တွေစင်ကြယ်ဖို့တန့်ရှင်းဖို့လုပ်တယ်အဲ့ဒါလေးမှတ်တာအဲတော့အချိန်တိုင်းပြီးလာရင်ဟိုနော်ကိုယ်ကလည်းမှတ်ခါလည်းမှတ်ပြီးတော့တင်းတင်းရင်မှတ်နောက်တစ်ခုကကိုယ်ကလည်းပင်ပန်းလာပြီစိတ်လည်းပင်ပန်းလာပြီဆိုရင်အချိန်တယ် အဲ့ဒီအချိန်မှာဘုရားကုံတော်ပြောင်းမှတ်ဒါနဲ့နှီးပဲပြီးတော့နှီးမျိုးစုံတော့လောက်ရတာပေါ့နော်အဲ့လိုလေးမှတ်တာဒါတမ္မာဝိုင်းမှာခုနကအာယုံလေးပေါ်မှာတတိလေးမြဲသွားအောင်ဘာလို့အောင်လဲကာယကဝိရိယဝိရိယကူပေးရတယ်နော်ငါရအောင်လုပ်မယ်ကာယကဝိရိယလည်းကူပေးရစေတသိက်ကဝိရိယလည်းကူပေးရတယ်အဲ့လိုကူပြီးတော့ဒီမဆိတ်နာအောင်နဲ့ကတ်သွားပြီဆိုရင်တမ္မာတတိလို့ခေါ်တယ် တမ္မာတတိကိုစကလုံးတစ်မျိုးနဲ့ပြောမှဧကကရာလို့လည်းခေါ်တယ်ဧကနဲ့ဂန်းငယ်နှလုံးဆင်းနောက်ကတာပေါ့ဧကကရာဧကအကလို့ခွဲလိုက်ဧကကတကူအကအာယုအာယုတကူတဲ့ဖြစ်သွားတာမျိုးကိုအာယုတကူတဲ့ကတ်သွားတာမျိုးကိုဧကကရာလို့ခေါ်တယ်တရားမှန်ရလို့အာယုတကူတဲ့ကတ်သွားအောင်လုပ်ရတယ်စမတ်စနော် ဟိုမြင်တာမှတ်လိုက်ကြားတာမှတ်လိုက် နားတာမှတ်လိုက်အဲ့လိုမလုပ်နဲ့အဲ့လိုဆိုအောင်တခုတည်းမှမကတ်ဘူးနောက်ကတ်သွားတဲ့တင်းနေကြမှတ်လို့ရတယ်မကတ်သေးပဲနဲ့ဟိုမှတ်လိုက်ဟိုဘုန်းကြီးတန်ကြားတာမှတ်လိုက်ဟိုမြင်တာမှတ်လိုက်ကြားတာမှတ်လိုက်နားတာမှတ်လိုက်ဆိုတမာရီမဖြစ်ဘူးတခုတည်းအာရုံနဲ့မရဘူးသူသဖြင့်လူငယ်တွေအဲ့ဒီအာရုံမျိုးမျိုးလိုက်နေဘယ်တော့မှမငြိမ်ဘူးတခါတခါကြတချို့ဆိုရင်တော်တော်ကိုလွဲတာရှိသေးတယ် ဘုန်းကြီးတို့မာစီမန္တလေးမှာရန်ကုန်မှာအထုံနေတချို့ယောဂီတွေဗာပြက်လဲဟိုဘက်ခေတ္တကဒီနာရီတွေကအတန်နေလေးကြားနေတာတောက်တောက်တောက်တောက်နေအဲ့တော့ပေါ်ရမတ်လို့ဒီတန်ကကြားနေတော့ဒါပဲမှတ်တာတောက်တောက်တောက်တောက်နေပြီးတော့ပြီးတော့ဒါနဲ့ပဲဒီတန်နဲ့ပဲပြီးရောအဲ့လိုမျိုးဖြစ်တဲ့ပုံစံတွေအများကြီးပဲဒါကြောင့်ပေါ်တဲ့အာယုနဲ့မှတ်လို့မကောင်းဘူးဒီခန္ဓာကိုယ်မှာရှိတာမျိုးအဓိကထားမှတ်နော်ဘိုးအတန်မှတ်နေတော့ဘယ်တော့မှမပြောက်ခုနာရက်တဲ့ တစ်ချိန်လုံးတတောက်တောက်လောက်နေမှာပဲအဲ့လိုမျိုးတွေအများကြီးတွေ့နော်အဲ့ဒါမှတ်ထားမယ်ပေါ်သူများအာယုန်တိတ်မလိုက်ပါနဲ့တမာရီမရခင်ကြာဒီပေါ်သူများအာယုန်လည်းမှတ်ခြင်းတစ်ချက်နဲ့ချက်လောက်မှပြီးတော့ကရကိုမင်းကကိုခန္ဓာကိုယ်မှာရှိတာမင်းပဲကိုခန္ဓာကိုယ်ရှိတာမှတ်ဒီသုံးမျိုးနဲ့တမာရီမခင်ရအောင်လုပ်ရတယ်တမာဝိုင်မတမာတတိတမာတမာရီ တမာရီရလာပြီဆိုရင်နောက်ကပညာမဲ့ကအမှန်တိုင်းသိလာတယ်အမှန်တိုင်းသိရင်တမာရီတွေကပညာပဲအမှန်တိုင်းသိဟောဒါယုတ်တဘာဝတွေပဲဒါနံတဘာဝတွေပဲဒါကြောင်းကျိုးတဘာဝတွေပဲသိတယ်သိလာလိမ့်မယ်သိအောင်လည်းကမ္မထာဆရာသင်ပေးလိုက်မယ်ရှုမှတ်တဲ့နည်းအမှန်တိုင်းမြင်လိုက်အမှန်တိုင်းတွေးတယ်ပေါ့ဗျာအမှန်တိုင်းစဉ်းစားတယ်ဒါမှတမ္မာသင်္ကပ္ပလို့ခေါ်တယ်အမှန်တိုင်းမမြင်တော့ကအမှန် အမားမြင်အမှားတွေးတာပဲအဆောင်မြင်အဆောင်တွေးမှာပဲဒါကိုပြောတယ်နော်သူများ ဆောင်းတာတွေတဲ့တာတွေကိစ္စမြေကိုတဲ့ဖို့ရည်ကြည့်တယ်နော်သူများတော့ဆောင်းကြည့်တယ်ပြောဆောင်းမြင်ပါပဲနော်တဲ့တယ်ကြည့်တယ်လို့တဲ့တယ်မြင်ပါပဲနော်ဆောင်းကြည့်တယ်လို့တဲ့တယ်ကြည့်မြင်ဖို့ကပြောလို့မရဘူး तू ကဆောင်းမဲမြင်နေတာအဲတို့ ကိုတရားထုတ်တဲ့ပုဂ္ဂိုလ်အမှန်တိုင်းမြင်မှုရအမှန်တိုင်းမြင်မှန်တိုင်းစဉ်းစားတတ်တယ်ဒီနှစ်ခုကတကြောင်တွဲနေတာတမ္မာဒိဋ္ဌိနဲ့တမ္မာသင်္ကပ္ပဒီလိုမှတ်ထားမယ်နော်ဒါကတော့အခြေခံသဘောပေါ့အဲ့တော့ဘုန်းကြီးတို့ဒီမှာနည်းနည်းပြောစရာရှိတာပါလဲဆိုတမ္မာဝါစာတမ္မာဝါစာဆိုဝစီတုစိုက်၄ပါးမှာရှောင်ကျင်တာပဲမုတ္တဝါဒမမှန်တာတွေပြောတယ်မမှန်တာတွေ မုတဝါဒပိတုနာဝါစာနော်သူသူရဲ့အင်္ဂါရလေးမုတဝါဒပြီးတော့ပိတုနာဝါစာနော်တယောက်နဲ့တယောက်ရန်လိုတဲ့ရန်တိုက်တဲ့စကားတွေပြောတော့ပြီးတော့ဖရုဒဝါစာကြံ့ကြံ့ဌာနရိုင်းရိုင်းဆိုင်ဆိုင်မာမာဌာနတွေပြောတာဒီခေတ်ကဒါတွေသိများသွားတယ်သိမကောင်းနော်နောက်ပြီးတော့ခါကျတော့တန်ဖတ်ပလာပါ တန်ဖပလာပကြတော့အကျိုးမရှိတဲ့စကားတွေပြောတာပေါ့ဗျာကျိုးမရှိတဲ့စကားတွေချိန်ကုန်တော့အများဆုံးလူငယ်တွေဖြစ်တတ်တယ်မှတ်ထားဖို့ကကြီးတဲ့ပုံကိုဆိုငယ်တဲ့လူတွေမှတ်တာမယ်ကြီးတဲ့ပုံကိုဆိုလေးလေးစားစားယိုယိုသေးသေးပြောရတော့အပေါ်ကြကြီးတဲ့ပုံကယိုသေးမှုနဲ့ပြောရတော့ ကြီးတဲ့ပုဂ္ဂိုလ်ငယ်တဲ့ပုဂ္ဂိုလ်ပြောလေးစားမှုနဲ့ပြောရတယ်ဒီတဝုနဲ့ဒီယူသိမှုလေးစားမှုကဂါရဝနိဝတခေါ်တယ်ကိုယ်တည်းကြီးတဲ့ပုဂ္ဂိုလ်ကဂါရဝလေးနဲ့ပြောရတယ်လေးစားမှုနဲ့ပြောရတယ်ကြီးတဲ့ပုဂ္ဂိုလ်ကလည်းငယ်တဲ့ပြောတဲ့ပုဂ္ဂိုလ်ပြောငါလူကြီးငါဆရာဆိုတဲ့အနေနဲ့မာမာနာနဲ့ပြောနိဝတနှိမ့်ချပြီးပြောရတယ်အဲ့လိုပြောဆိုရင်ကုသိုလ်ဖြစ်တယ်ဘုန်းကြီးတို့ကုသိုလ်ဖြစ်ကြောင်း10မျိုးနဲ့မှာအပ္ပဆိုင်ကဆိုတာပါတယ် တယောက်နဲ့တယောက်လေးစားစားပြောဆိုဆက်ဆံကြတယ်ကုသိုလ်ဖြစ်တယ်ဒါသမီးငယ်လေးမှတ်ထားမယ်ဟိုကိုယ်ရငယ်တဲ့ပုံကိုပြကြီးတဲ့ပုံကိုပြကြီးတဲ့လူဆိုရင်ယူသေးစိတ်နဲ့ပြောငယ်တဲ့ပုံကိုဆိုလေးစားစိတ်နဲ့ပြောပါဠိလိုပြောရင်ပေါ်အထက်ကိုပြောရင်ကာရဝတရားနဲ့ပြောရတယ်အောက်ကိုပြောရင်နိဝရဏတရားနဲ့ပြောရတယ်ဒါမှတ်အဲ့လိုပြောရင်ဘာရလဲကုသိုလ်ဖြစ်တယ်ဘုန်းကြီးဘုန်းကြီးချင်းလူလူချင်းချင်းဒါလေးပြောတော့အောင်လေ့ကျင့်လုပ်တာ ဘာမှပဲဆံမကုန်မင်းနဲ့ကုသိုလ်ရဒါကမိစ္ဆာဝါစာခေါ်တယ်တမ္မာဝါစာခုနမဂ္ဂ၈ပါးထဲမှာရှိတာတမ္မာဝါစာလိန်နေလိန်ညာပြောဆိုနေမယ်လိန်လည်းလှည့်ပြားနေမယ်ပြောင်းနေရန်လိုတဲ့ရန်တိုက်တဲ့စကားတွေပြောနေမယ်ကြံ့ကြံ့ထဏမာဘထဏရိုင်းဆိုင်တွေပြောနေမယ်အကျိုးမရှိတဲ့စကားတွေပြောနေမယ်ဒါမိတ်ဆောင်ဝါစာပဲအဲ့ဒီဝစီတုဆက်၄ပါးမှာ ရှောင်ကျဉ်နေတာမျိုးကိုတမ္မာဝါစာလို့ခေါ်တယ်။မှန်ကန်တဲ့စကားအကျိုးရှိတဲ့စကားတရားနဲ့တရားနှစ်သက်မြတ်လို့တဲ့စကားတိမ်မွေးတဲ့စကားပေါ့နော်။ဒါမျိုးတွေပြောရမယ်။ပြောနေတာတမ္မာဝါစာဖြစ်တော့ပါပဲ။ပြီးတဲ့အခါကျတော့တမ္မာကမ္မန္တာတမ္မာကမ္မန္တာတော့သူကာယတုစိုက်သုံးပါကိုဆိုလိုတယ်။အသက်တွေတတ်တာပစ္စည်းတွေခိုးတာ သူများသားများတွေစော်ကားတာအဲဒီမှာမိုးရေစေဝါသုံးတာကာမေတုမိဆာစရကနဲ့မှထည့်ထားတယ်အဲဒါကမိဆာကမ္မန္တာပေါ့ပြောင်းပြန်ပြန်ရင်ဒီတမိဆာကမ္မန္တာ၃မျိုးကိုရှောင်ရင်တမကမ္မန္တာဖြစ်တော့ဘူးเนาะနောက်တော့မိဆာအာဇီဝအသက်မွေးမှုနဲ့ပတ်သက်တာပေါ့ အသက်မွေးမှုနဲ့ပတ်သက်တာတွေရှောင်ရင်တော့မေးစမ်းအသက်မွေးမှုနဲ့မပတ်သက်ဖက်နဲ့တနည်းအားဖြင့်တရားမဲ့ပစ္စည်းရှာရင်မိစ္ဆာစီဝတရားနဲ့မကွာပစ္စည်းရှာရင်တမအစီဝဘုန်းကြီးတို့ဒီမိစ္ဆာစီဝတမအစီဝနှစ်မျိုးပေါ့နော်ဒီအာဇီဝဓမ္မကသီလဆိုတာရှိတယ်အဲ့ဒီခါအဲ့ဒီထဲမှာကြတော့ဒါ၈ပါးပဲ၈ပါးသီလအဲ့ဒီ၈ပါးသီလကြတစ်မျိုးဆောက်တည်တယ် မုဒ္ဒဝါပါဏာတိပါဒအာရိဏဒါနာကာမိတုမိစ္ဆာစာရအဒီအောင်တူတယ်မုဒ္ဒဝါဒအဲ့ဒီမှာ၄မျိုးခွဲတယ်မုဒ္ဒဝါဒပိတုနာဝါဒပထုဇဝါဒတမ္ဖပလာပါခုနှစ်မျိုးရှိသွားပြီးတဲ့ခါကျတော့မှမိစ္ဆာစီဝါမကောင်းတဲ့တမောဝံကြောင့်ပြုလုပ်မှရှောင်ကျဉ်ပါတယ်ဒီလိုပြောတာအဲ့ဒါကိုအာဇီဝထမကတိလာလို့ခေါ်တယ်အဲရှင်မြအဲ့လိုဆိုမူရစ်စေဝါတွေကြတော့ အပြစ်မရှိဘူးလို့ဆိုလိုတာမဟုတ်ဘူးမိုးရေဆေးဝါးကြတော့ဘုန်းကြီးတို့ဘယ်ထဲမှာပါသွားလဲဆိုတော့ခုနကာမေတုမိစ္ဆာစာရနဲ့မှာပါသွားတယ်သူတိတာမဆောက်တည်အာဇီဝထမကတိလာလည်းဆောက်တည်ကိုကောင်းလာတယ်လူလေးမှတ်ထားတယ်အာဇီဝထမကတိလာကြတော့ဘုန်းကြီးပိုင်းကြတော့တိလာသိက္ခာဗုဒ္ဓံအညီမဟုတ်တဲ့ပစ္စည်းရှာဖွေမှုပေါ့ဆွမ်းသင်္ကန်းကြောင်းစေပစ္စည်းလာဒီပစ္စည်းလေးပါရှာဖွေမှုဆိုလိုတယ် လူတွေကြတော့ဒကမာကြီးတို့ဒကာကြီးတို့ဒီလူသားတွေကြတော့အာဇီဝထမကမကောင်းတဲ့အသက်မွေးဝမ်းကြောင်းဆိုတာဘာလဲဆိုတော့တန်ဃာတွေပေါ့လေမွေးမြူထားတယ်ကိုယ်လည်းတတ်စားတယ်တတ်လည်းရောင်းတယ်တတ်လည်းစားတယ်အဲ့ဒါမျိုးမလုပ်ကောင်းဘူးလို့ဆိုတယ်နောက်အစိတ်လက်နဲ့ဒီထုတ်လို့ရောင်းဝယ်တာမျိုးတွေဒါမေဆာစီဝါပဲနောက်လူကုန်ကူးတာပေါ့နော်ကလေးလေးတွေ မြို့သမီးလေးတွေအလူကူရောင်းဝယ်မှုကဒါလည်းမိစ္ဆာစီဝါပဲမူရစီဝါတွေရောင်းဝယ်မှုဒါလည်းမိစ္ဆာစီဝါပဲမမှန်တဲ့ချိန်ဝင်တွေအလေးတွေတင်းတွေတောင်းတွေဈေးရောင်းတဲ့လူတွေပေါ့လေမမှန်တဲ့ဤစနစ်တွေနဲ့ရောင်းတာမျိုးအလေးခိုးတာတို့ချိန်ဝင်ခိုးတာတို့အထက်ခိုးတာတို့ဒါမျိုးတွေပေါ့မမှန်ကန်တဲ့ဤစနစ်တွေနဲ့ရောင်းတာမျိုးဒါမျိုးပြောတော့ လက်နက်မျိုးစုံရောင်းတာမျိုးဒါမျိုးမေဆာစီဝါလို့ခေါ်တယ်။နောက်လောင်းကစားမျိုးစုံလောက်ပြီးရောင်းဝယ်တာမျိုး လောင်းကစားမျိုးစုံလောက်တာမျိုးဒါလည်းမေဆာစီဝါလို့ခေါ်ပါတယ်။အဲ့ဒါလေးမှတ်ထားမယ်နော်။ဒါကလူတွေပေါ့လေတရားမဲ့စွာပစ္စည်းရှာမေဆာစီဝါဆိုဒီလိုမှတ်ထားတယ်။မေဆာစီဒါကတော့ခွန်ကြီးတို့ သီလနဲ့ပတ်သက်တဲ့မဂ်ခင်သုံးပါပြီးရောပေါ့နောက်ပြီးတော့နည်းနည်းလေးထပ်ပြောပြမယ်တမ္မာဝါယမတမ္မာတတိတမ္မာတမာတိဒါကကြတော့ဘုန်းကြီးဘာနဲ့သက်ဆိုင်လဲဆိုတော့တမာတိနဲ့ဆိုင်တဲ့မဂ်ခင်သုံးပါတတိတတိဆိုတော့တမ္မာတတိတမ္မာတတိဆိုဒီမာသရိပံတော့ဘုန်းကြီးဟောနေပါတယ်ခန္ဓာကိုယ်ကြီးမှာ ကိုယ်မူရာနဲ့ပတ်သက်တာပေါ့နော်ခန္ဓာကိုယ်မှာဖြစ်နေတဲ့အရာတွေအလုံးကိုလိုက်ရှုတာမျိုးကာနုပဒနာတတိပ္ပံဝင်လေထွက်လေရှုမှတ်တယ်ဓာတ်တွေရှုမှတ်တယ်32ပုံပုံရှုမှတ်တယ်အသေးစိတ်မူရာတွေရှုမှတ်တယ်ဣရိယာပုတ်လေးပါလို့ရှုမှတ်တယ်သေသွားတဲ့အလောင်းကအတုပကိုမျိုးရှုမှတ်တယ်ဒါတွေကကာနုပဒနာတွေကိုယ်ပေါ်နဲ့ပတ်သက်ပြီး ခန္ဓာကိုယ်နဲ့ပတ်သက်ပြီးတော့ဖြစ်လာတာတွေကိုတတိထိုင်ကာနုပဒနာတတိပဒနာပြီးတော့ခါကျတော့တရားပြန်ရုပ်ခန္ဓာကိုယ်ပေါ်မှာဖြစ်နေတာတွေကိုတတိထိုင်ရင်ကာနုပဒနာတတိပဒနာပြီးတော့ခံစားတာတွေရှိတယ်ကောင်းတာခံစားတာရှိတယ်ဆိုးတာခံစားတာရှိတယ်ကောင်းတာလည်းမဟုတ်ဆိုတာတာမအလလတသခံစားတာရှိတယ်အဲ့ဒီခံစားမှုမှန်သမျှပေါ်မှာတတိထိုင်ဝေနာနုပဒနာတတိပဒနာ စိတ်ဘုန်းကြီးကိုကြည်နေမြင်သိစိတ်ခေါ်တယ်ဒီစိတ်လေးပေါ်မှာတတိထားလို့ရတယ်ဘုန်းကြီးတန်နာတော်ကြားသိစိတ်မြင်သိစိတ်ကြားသိစိတ်အနံ့သိစိတ်မွေတဲ့နံ့နံ့နဲ့နံ့ဒါတွေတတိထားနေဒါလည်းအနံ့သိစိတ်စားစရာအာယုံတတိလေးထားဆိုင်စားသိစိတ်တယောက်ယောက်ကလာထိလိုက်ထိသိစိတ်အဲ့ဒီစိတ်တွေမဖြစ်တော့ဘုန်းကြီးတို့စိတ်ထဲမှာအတွေးစိတ်တွေဖြစ်နေတော့တွေးနေတာ ဒီတိုင်းလွတ်ထားကြည့်ပါလို့ဝင်းတို့တွေးရင်တာမတွေးဘဲမနေဘူးခလေးတွေဆိုပုံတွေးသေးသူတို့တွေးတာတစ်မျိုးလူကြီးကတွေးတာတစ်မျိုးနော်သမီးငယ်တွေတွေးရကြပါလားဂိမ်းဆော့ကိုတွေးတော့လူကြီးတွေဇီဝကြီးကြီးဝါကြီးတွေးကိုယ်တွေးနေကိုကိုယ်တွေးနေကိုကျင်းနာနေကြတွေးတာကြရတဲ့လဲနေတကြစိတ်ကိုစိတ်တိုင်းထိုင်ရဘယ်ရရမလဲစိတ်ကိုစိတ်တိုင်းတိုင်းစိတ်ကိုစိတ်တိုင်းထိုင်တော့တို့ငငယ်တို့က ဟိုမလေးမစိုးရင်တိုက်တဲ့နေတော့အဲ့ဒီခေတ်ကလူငယ်တွေကကာတွန်းဖတ်တာမစိုးရင်တိုက်တဲ့ဆရာတော်ဆရာမင်းကာတွန်းဖတ်လို့တော့ကာတွန်းရုပ်ပဲပေါ့ပါကာတွန်းစိတ်ကူပဲထွက်မှာလူပြောဆရာလူတွေကလည်းကာတွန်းရုပ်တွေပေါ့လို့ကလေးကောက်ကြီးကောက်ခွေအဲ့လိုမျိုးသူကအဲ့လိုတိတိခွာကဆုံးပါလေဆရာတော်ကတည်းကသူဘာဆုံးမတာလဲဆိုဒီတော့ငါရှိမှတဲ့သင်္ကန်းကိုကိုယ့်ယောဂမယုံနဲ့ရတယ် ကငါကိုကငါခွေခဲနဲ့ထူသလိုထူမှာသူကလို့ဆုံးပါခွေခဲနဲ့ထူသလိုထူမှာအခုလည်းကိုယောကဝဲလို့တာသမင်းငယ်တွေခဲနဲ့လိုက်ထူခဲဖို့တော့လောက်မှာပေါ့အဲဒီလိုဆရာသမားတွေကဟိုခပ်ပြက်ပြက်ပြောရတဲ့ဆရာသမားဟောသူကတော့အဲလိုပြောဆုံးသွားတဲ့ data ရှိတယ်အဲတော့စိတ် စိတ်ကလွတ်ထားရင်မကောင်းတာတွေပဲတွေးနေတာပေါ့ဒါကြောင့်တရားနဲ့နေရပပတမိရမတိမနောတဲ့စိတ်ကမကောင်းတာမကောင်းတဲ့အာယုံပဲပျော်တယ်ကြိုက်တယ်ဒါကိုစိတ်ကိုစိတ်တိုင်းတိုင်းအဲဒီအဲ့ဒီပုံကမကောင်းတာတွေကြံတွေးနေပါပဲအဲ့ဒါပြဿနာပါပဲဒါကြောင့်တတိလေးနဲ့နေရနောက်တစ်ခုကတော့ဓမ္မသဘောပေါ့သဘောဆိုတာစေတသိက်သဘောတွေပါပဲအဲ့ဒီသဘောတွေပေါ်မှာ တတိလေးထားရင်ဓမ္မနုပဒနာတတိပဋ္ဌာန်လို့ဒီလိုမှတ်ထားပါဦး။အာတတိနဲ့ပတ်သက်ပြီးအဲ့လိုခွဲတယ်ပေါ့။နောက်ပြီးတော့သမ္မာဝါယမဝိရိယနဲ့ပတ်သက်ပြီးသမ္မာပဒံလို့လည်းသုံးပါတယ်။သမ္မာပဒံ၄မျိုးရှိတယ်ပေါ့ကွ။အဲ့ဒါဘာလဲဆိုဒါကြောင်းနာဝါရှိပါတယ်။ဒါပဲထပ်ပြောသမ္မာပဒံ၄မျိုးကကိုယ်တဏ္ဍာမှာဖြစ်ပေါ်ပြီးတဲ့အကုသိုလ်တွေရှိတယ်။ အကုသိုလ်တွေလုပ်ပြီးသားရှိတယ်ပြောပြီးသားရှိတယ်တွေးပြီးသားရှိတယ်ဒီအကုသိုလ်တွေကို အကျိုးပေးခွင့်မရအောင်လုပ်ရနိုင်မယ်ဒါကုသိုလ်ကောင်းမှုလုပ်ရတာပါမဖြစ်သေးတဲ့အကုသိုလ်တွေကိုယ်တဏ္ဍမှာမဖြစ်အောင်ထပ်ထိန်ရမယ်ထိန်တယ်ဆိုတာတတိနဲ့နေမှတတိနဲ့မနေလို့တော့ဘလို့မှထိန်လို့မရဘုံညောလူကမလွယ်ဘူးနော်ပြန်ပြောပါမယ်မဖြစ်သေးတဲ့အကုသိုလ်တွေကိုမဖြစ်အောင်တတိနဲ့နေပါဖြစ်ပြီးတဲ့အကုသိုလ်တွေကို အကျိုးပေးခွင့်မရအောင်ကုသိုလ်ကောင်းမှုလုပ်ရမယ်ဒါနလည်းလုပ်ရမယ်သီလလည်းလုပ်ရမယ်ဘာဝနာလည်းလုပ်ရမယ်ကိုတတ်နေများလုပ်ပေါ့နော်ဖြစ်ပြီးသားမဖြစ်သေးတဲ့အကုသိုလ်နောက်ထပ်ဖြစ်ခွင့်မရအောင်နေပါဖြစ်ပြီးသားအကုသိုလ်တွေကိုအဲ့ဒီအကုသိုလ်တွေကကိုယ်အကျိုးပေးခွင့်မရအောင်ကုသိုလ်ကောင်းမှုလုပ်ရမယ်ကြိုးခွင့်မရပြုတ်ခွင့်မရအောင်လုပ်ရမယ်မဖြစ်သေးတဲ့ကုသိုလ်တရားတွေကိုယ်တဏ္ဍာမှာဖြစ်အောင်လုပ်ရမယ် အဲ့လိုပြောတာဖေရမဖြစ်သေးတဲ့ကုသိုလ်ဒါနကုသိုလ်လည်းလုပ်ရတာပေါ့သီလကုသိုလ်လည်းဘာဝနာကုသိုလ်ခဏခဏပြောပြပါတယ်ဘုန်းကြီးတို့တွေကကိုကဒီဘဝတွေပြတ်အောင်မလုပ်နိုင်သေးရာနာမဖြစ်သေး၍ဘုန်းကြီးတို့တွေဘဝတွေမပြတ်သေးဘူးဗျမပြတ်သေးရင်ဘဝတွေတွားရအောင်တွားရအောင်မှာဆိုဘုန်းကြီးတို့တွေလည်းတူရတာပဲဘယ်ဘဝရောက်ရောက်ကိုကလှူခဲ့တန်းခဲ့မှဒီအနေချမ်းသာမယ် မလူမတန်းခဲ့ရင်တော့ဘာပစ္စည်းအစားတောက်အနေတိုင်းဆင်းရဲမှာပဲအဲတော့ဘဝတွေကမပြတ်သေး၍ဘုန်းကြီးဘာလို့ရမလဲလှူဖို့လည်းလုပ်ရမယ်လှူတယ်ဆိုအများကြီးလှူမှာဟုတ်ပါဘူးဘုရားဆွတ်တော်ကတ္တာတို့ပန်းရကတ္တာဒါလှူတာတွေပဲကိုတတ်နေများလို့စေသားတွေတွေ့လာကိုတတ်နေများပြီးတာကန္နာတတိပိပိပန်းပိပိမျိုးစုံရှင်တော့လူကတဝုနဲ့တူမတူဟောဘုန်းကြီးတို့ဒီနာဥက္ကလင်ပြင်နာမတယောက်ကသူ့အိမ် အိမ်လေးအိမ်ဟောင်းတွေဝယ်ပြီးသူကပြင်တာဘူးဗျအဲဒီအိမ်ထဲမှာလူသားမှုဖြစ်တာတော့အဲ့ဒါကြောက်တော့သူကဗမာဘုန်းကြီးတွေပိတ်ရိတ်တရားတွေဖွင့်ပြီးပြစ်ထားတယ်ပြီးတော့ဘုန်းကြီးကိုပင့်သွားရည်တယ်ဆရာတော်ကြည်သမ်းပါအောင်လေဒီထက်ပါရှိလဲညာရှိသူကအဲ့လိုလူလဲလောက်တာအဲ့နဲ့ဘုန်းကြီးအဲ့အိမ်ထဲမှာပိတ်ရိတ်ရုပ်ပေးတော့ပေးရုပ်ပြီးထွက်လာတယ်အဲ့ရနေဒီလိုပန်းမျိုးတွေတဲ့ဒီနားမှာရှိတဲ့အမဲတွေကတိတ်ကြိုက်တယ် သူကပန်းကြိုက်တယ်ပြောလည်းရှိတာပဲဒီတချို့ဒီလိုပန်းလေးနဲ့ဆောင်ပင်သိကြိုက်တာအဲပေးရိုက်ပန်းတွေဒီတိုင်းထားလည်း၆တော့မှသူကသူယူလာပြီးလမ်းမှာရှိတယ်ပြောဘေးဟာသိကြိုက်တာပဲသူတို့ဒီလိုပန်းလေးတွေပေးတော့အဲ့လိုလူမျိုးလည်းရှိတယ်ဘလို့ဒါလည်းလှူတာပဲလေသူကြိုက်တာလေပေးလှူလိုက်တာကသူလည်းစိတ်ချမ်းသာသွားတာဘာပဲဖြစ်ဖြစ်ပေးလှူတာပဲနော်ဒါနာလည်းလုပ်ရမယ်လို့မှတ်ထားမယ်ကဲလူဘဝရောက်တော့ဘယ်ဘဝရောက်ရောက်တော့ ပစ္စည်းဥစ္စာတော့ချမ်းသာပါရဲ့ကျမ်းမာရေးမကောင်းဘူးအသက်ကတိုးနေတယ်ဆိုဘာမှအထိပ္ပယ်မရှိဘူးနော်ဒါကြောင့်မို့သီလလည်းစောင့်ထည့်ရတယ်ကျမ်းမာရေးကောင်းဖို့အသက်ရှည်ဖို့ကျွတ်အသက်ရှည်တယ်ကျမ်းမာရေးမကောင်းဘူးကျွတ်ကျမ်းမာရေးကောင်းတယ်အသက်တိုးတယ်ဒါသီလမစောင့်ထင်းခဲ့တာပေါ့သီလမပြည့်စုံခဲ့တာအဲ့တော့ခုသမီးတို့ကတော့ဒီယောဂီငယ်လေးတွေငယ်တဲ့လူတွေမှတ်တာသီလလည်းလိုတယ်သီလစောင့်ထည့်ရမယ် ဘဝဆက်ဆက်မှာကျမ်းမာရေးကောင်းခြင်းနဲ့အသက်ရှည်ခြင်းနဲ့အခုတို့ကြည်ယောဂဆိုးတွေကဖြစ်နေဒီထဲမှာကိုယ်မပါရအောင်သီလဆောင်ထိတ်ပေါ့ကဲပစ္စည်းဥစ္စာလည်းပြည့်စုံပြီကျမ်းမာရေးလည်းကောင်းမွန်ပြီဟုတ်လားအသက်လည်းရှည်တယ်ကျမ်းမာရေးလည်းကောင်းမွန်တယ်စိတ်တက်ကညံ့နေစိတ်တက်ကမယိုးသားနေဘယ်သူမှကိုယ်မယုံဘူးဘုန်းကြီးဘုန်းကြီးလိုက်လူလူလိုက်နော်မှတ်တာသူယိုးသားတာမယိုးသားဘာမှမနိုင်ကိုယိုးသားဘူးပဲ ရိုးသားခြင်းပါလို့တရားအထုတ်ဖို့ပဲဒါပဲရှိတယ်တရားများများနဲ့နေအဲစိတ်တွေဖြောင်းစင်းမရိုးသားတဲ့စိတ်တရားအထုတ်နေကိုယ့်ကိုသိတယ်သိလာရင် ပြင်သွားတာပဲအဲ့ဒါအကျိုးများပဲနော်အဲကိုယ်စိတ်ကိုမရိုးသားကိုယ်သိတယ်သူများမသိသူများနောက်မှသိတယ်ဟာငါလုံတာမြေတခါတလေတော်တော်အာဟောအသိမှုကောင်းတာနော်ကိုယ့်ကိုသိလာနိုင်ပြီဟဲ့ ဟာတရားအထုံလားငါစိတ်တရားလည်းဘာတွေလျှောက်တွေးနေမှာမသိဘူးကိုယ့်အကိုတော့ယုံစရာကြီးဖြစ်လာသူများမဟုတ်ကိုယ့်အကိုကဒါတွေးလာလေငါတရားရအထုံတခါတလေကိုယ့်အကိုကိုအာမရတဲ့စိတ်ဖြစ်တာ နော်ဒီကိလေသာတောင်းချမ်းချက်ကလို့ငါလည်းမဟုတ်တာတွေလျှောက်တွေးနေအမျိုးတွေဖြစ်တတ်ဒါတရားထုတ်လို့သိတာတရားမထုတ်ရင်ဘယ်လိုမှမသိဘူးကိုယ့်အကိုကောင်းထင်နေဒါကိုစိတ်ကိုစိတ်တိုင်းထားရတာဒုက္ခပဲနော် ဒါကတော့တမ္မာဝါယမလို့ခေါ်ပါတယ်နော်တမ္မာဝါယမဆိုတာပါလေမဖြစ်သေးတဲ့အကုသိုလ်ကိုမဖြစ်အောင်တတိနဲ့နေပါ ဖြစ်ပြီးသားအကုသိုလ်တွေကိုအကျိုးပေးခွင့်မရအောင်ကုသိုလ်ကောင်းမှုများများလုပ်ပါမဖြစ်သေးတဲ့ကုသိုလ်တွေကိုဘာကုသိုလ်မဆိုကုန်လို့ရမယ်ဒါနကုသိုလ်သီလကုသိုလ်ဘာဝနာကုသိုလ်လိုအပ်တယ်ဒါတွေလုပ်ရမယ်ဖြစ်ပြီးသားကုသိုလ်တွေကိုဒီးတဲ့ဒီးတဲ့တိုးပေါ်အောင်များပြောင်းလို့ထထလှုပ်လို့ပြောလို့တာပဲ ဒါနလည်းထလို့သီလလည်းထလို့ဘာဝနာထလို့နော်အဲ့လိုထလို့နေဒါသမာဝါယမှာဖြစ်တာပါဒီနေ့ဒီမှာရှစ်ခုဒီနေ့ဟောပြောဆွဆုံးပါတရားတော်များကိုဈာနာတန်တိုင်းလိုက်နာကျင့်ကြအထောက်နိုင်ကြသဖြင့်မညာဖုန်ညာနိဗ္ဗာန်ကိုရလွယ်ရောက်လွယ်နိုင်ကြတဲ့ပုဂ္ဂိုလ်များဖြစ်ကြပါစေကုန်သတည်းဆရာတော်ပြပေးတဲ့